ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း၌6ရက်3လ2010ခုနှစ်တွင်ဟောကြားတော်မူသောချိန်ကောင်းအခါကောင်းအရာကောင်းတရားတော်ယောဟောဘေဘဝဒီဘဝဘဝအောင်းတော်ရေဆိုတော့မာနာရည်ကိုကောင်းခံရေကောင်းခံမှန်ပြီကိုခံရေကိုခံမှန်ပြီသာရပါဘုရားလည်းဒီလေဆိုရတယ်ဒီလေ ပြီးတဲ့အချိန်ခေါင်းသားလည်းလုပ်ခွင့်ရှိတယ်ဆိုးတာလည်းလုပ်ခွင့်ရှိတယ်မှန်လားဟုတ်တော့ဒါတို့တိရစ္ဆာန်ကြီးကြတော့သူကညင်မဲရှိတယ်ညာမပါတဲ့အတွက်ခေါင်းလာလည်းဒီဆိုးတာလည်းဟုတ်တော့တို့ဘူဒီဟိုနွားကြီးကြီးပါလားဒီတော့အနေကြီးခါတော့ဒီတော့ဒီဘူကြီးခါရင်ကိုယ်တော်လိုက်ခါဆိုဒါတော့မပါဖြစ်မလို့သူသိတယ်မသိပါဘူးဗျာဒီကတော့ ကလားပါပါဒီထုံကုန်တဲ့ကိုအောင်လို့ပါပါပါပါရဲ့တို့ထုံကုန်တဲ့ကိုအောင်လို့နားလာလို့ဒီတို့တို့ဘာလို့ဘောကလာညာဟောနွားကဘာဒီပေါ်တို့လူကတိတော့တိတဲ့တိုင်းပေါ်မှာကောင်းသူရှောင်းနေပေါ်တာကောင်းလို့တော့ဆောင်းနေဒီလိုနိုင်တယ်မဟုတ်ဘောပါဒီဘောကောင်းတို့တော့နာတိမြမာရီက တို့ရဲ့ဘဝကောင်းတို့တို့လူဖြစ်နေတဲ့ရုပ်မရှိဘူးနောက်ဘဝမှာသွားကျင့်မယ်လို့မျိုးကျင့်သားမယ်မှန်ပါပါပြည့်တရားရုပ်မရှိဘူးမှန်ပါပါတို့သာတော့ဥပါဒါရုပ်ပေါ်ပေါ့သွေးရုပ်ပြီးပဲရှိတယ်တို့လူဘူတာရုပ်ဟုတ်တဲ့အတွက်မကျင့်နိုင်ဘူးမှန်ပါပါဒီကပါရင်ပါတော့ဒီကမှပါမပါဘူးကျမ်းမှာတော့ ဟိုလက်ထက်ဘဝမရှိဘူးမှန်ပါဘူးဒီမှာလူဘလူဘဝကတော့အဲတိတဲ့တိတူအောင်တူအောင်လုံနိုင်တရားဟုတ်ကဲ့ဟုတ်ပါဘူးတိတဲ့တိတဲ့အောင်တဲ့အောင်လုံနိုင်တရားလုံနိုင်ပါဘူးအဲအဲ့ဒါဘဝကောင်းမှုပေါ်တရားမှန်ပါဘူးဒီမှာပြီးတော့သာသနာနဲ့ပြုံတဲ့အချိန်ကခါကောင်းမှုမှန်ပါဘူးဒီမှာသာသနာနဲ့ပြုံတဲ့အချိန်ကခါကောင်းနေကြတော့ ခီးသွားရတယ်နင်းနေချင်းချင်းသွားနိုင်လို့ဆိုတော့ဟေးအတော်ဘာမို့နင်းနေချင်းချင်းသွားနိုင်တယ်နင်းနေချင်းချင်းနားရှိတယ်လို့မှတ်တော့တော့အောက်ဆင်းရင်လားပုံပုံထင်းနေကြီးရအထက်ပြည့်ကျင်လားပုံပုံထင်းနေကြီးရဟုတ်တော့နာနာနဲ့ကျုံနေချင်းလားအဲ့တော့အခါကောင်းလို့ဆိုတယ်ပြသဘူးသူကနောဆိုလေဟုတ်တော့ဘဝကောင်းတဲ့အခါကောင်းတို့ကျုံနေပြီ ကျုံနေတော့တို့ဘူးဒီလေးတဲ့ပါပါလာတော့တစ်ဖက်ကညင်ပါတယ်တော့တစ်ဖက်ကညံပါတယ်တော့မှန်လားပါနှစ်ဖက်နှစ်ဖက်ညင်ပါတော့နော်တရိခန္ဒီမာကညင်ပဲရှိတယ်ညာမရှိဘူးမရှိပါဘူးသူတို့ကအဘုဒ္ဓကအကျိုးပေးတဲ့ဘဝကိုမှန်လားပါသူကကုဒ္ဓကအကျိုးပေးတဲ့ဘဝကို ဉာဏ်ပါတယ်မှန်လားပါဒီဒီမှာပြီးတော့ဓာတ်ပိဓာတ်သာဓာတ်ကောင်းဖြစ်တဲ့အတွက်ဉာဏ်နဲ့ဓာတ်ဉာဏ်နဲ့ပါတယ်ပါပါပါဟင်ဒီမှာအင်းတရိษံကြတော့ဓာယုတာကောင်းဖြစ်တဲ့အတွက်ဓာတ်ဉာဏ်ပဲရှိတဲ့ဉာဏ်မပါဘူးမပါဘူးဟင်ဒီမှာဟင်တရိษံနဲ့တို့ဘယ်တော့ပေါ်အောင်ဟင်ကွာနော်ကွာဟင်တို့ဉာဏ်ပါတယ်ဉာဏ်ပါတယ်ဟင်တတိဉာဏ်ပါတယ်ပါပါတယ် ကောင်းတာပူတာသိနိုင်တယ်၊ကိုယ်ကြောင်းနိုင်တယ်၊ကိုယ်ကြောင်းနိုင်တဲ့အလုပ်လုပ်နိုင်တယ်ဟုတ်ကလား။နာရလား။အဲလိုရှိတဲ့တည်းကိုဘဝကောင်းတဲ့ကျုံနဲ့ချေမြင်မှုပြုတ်ပေးကြအံပါညာမှုပေါ်ထုတ်ပေးသံပါမှန်ပါပါဘုရားကျမဟင်အဲတို့ဘာတော့ရွာတဲ့ပြောနေကြတိုင်းပညာပညာအမှန်နဲ့သွားရင် မြင်မဲ့ပုံပဲညာမပေါ်နိုင်ဘူးမှန်ပါပါဟုတ်တော့တတိအမှန်တော့ရင်တော့ညာမဲ့ပုံပဲညာမပေါ်ဘူးမှန်ပါပါဟုတ်ကြအခုတို့ဘူဒီတွေကအဲပညာမှန်တယ်လို့မြင်တာတတိမှန်တယ်လို့မြင်တာတတိမှန်တယ်လို့မြင်တာဟုတ်ပါတယ်ညာဘယ်လိုခုဘုံဘောကဘုံကပေါ်ကြည့်နေတာဟင် ဒီပညာမှလည်းလုပ်နေသလားတတိမှလည်းလုပ်နေသလားဟုတ်တတိမှလည်းလုပ်နေဟုတ်ကဲ့ဟုတ်ကဲ့တော့ဘာလို့လဲဆိုတော့ဒီတရားရရရပါဒီတယ်လို့ပညာရှင်တွေကမရပါဘူးဟုတ်ပါလေဟင်သူမိရေကကြောက်တာလို့ပြောလို့ပြောတဲ့စကားကနားလက်ပတ်တော်ပြောတာငါတောင်းပြည့်ထားပါခိုင်းရတဲ့တော့ ပညာပတ်တာပဲဒီကပတ်လာလို့ဝေးနေဝေးနေတော့ဒီရတဲ့ချက်မရတဲ့ချက်ပါဘာလဲလို့ငါတို့ပြည့်တော့လို့ခိုင်းမိတယ်တော့ဒီကဒီသူ့အငင်းနဲ့သွားတယ်တို့တော့ပညာမှတ်လည်းသွားတယ်ပညာမှတ်လည်းသွားတာကသက်သာပါဘူးပြောလိုက်ပฏิမှတ်လည်းကမသက်သာဘူးပင်မှတ်မလိုက်ချင်ရဟုတ်တော့ အပြင်မှာမခံနိုင်ဘူးဟုတ်တော့ဟေးအပြင်မှာမခံနိုင်တော့တတိမှန်တယ်လို့မလုပ်ကြဘူးတတိနဲ့မှတတိနဲ့မှဆိုရင်ကြည့်တတ်တယ်လို့သိကထင်လာတယ်မှန်ပါဟုတ်တော့သိကလိုလာတာပြလိုက်တာဘူးဟင်လိုလာတာကြိုက်တဲ့အတွက်ဟောတတိနဲ့သူ့ဘောကိုတင်လို့ချင်းခံနိုင်ဘူးသူကဟုတ်တော့အဲတော့တို့ကငင်းနေသွားခြင်းရင်တတိအမှန်နဲ့တို့ကသွားရမှာဗျာ ဒီမှာပုတ်ခါမှန်ပါဒါလူဖြစ်တုံးပြီးကျလို့ရပုတ်ရလူဖြစ်တုံးကိုတတိယလေးကျင့်တန်ပါပုတ်ရဟင်တတိယလေးကျင့်လို့ညာပေါ်လာရင်တို့ကွာလို့လို့ပဒါရဲ့ပညာရဲ့သမာဓိရဲ့ဟောဒီတို့ရဲ့အလုံးလုံးပါဟုတ်လား တရားဆိုတာယုံကြည်ချက်ပြောတာမှန်ပါဘူးသူရကိုနားသူရလျှောက်သွားတာပြောတာကိုကိုသွားရင်လည်းကိုတဲ့တဲ့တန်းတန်းထားပြီးသွားတာဒါယုံကြည်ချက်ပန်းတိုင်းဟုတ်နော်ရှင်းပါပါဒီအဲ့ဒါယုံကြည်ချက်ပန်းတိုင်းပြီးတော့ပညာသွားကိုသွားလည်းနားတဲ့မတဲ့ဘူးအမြဲတမ်းတော့ကလည်းပြည်နေတာဘာမှမဟုတ်မှန်ပါပါဟုတ်နော်ပြီးတော့တာမာဒိဋ္ဌိသူ့ပါတော့ ကျိုးလုံးသုံးပြီဆိုရင်တော့ကောင်းတာလို့ကောင်းတာဖြစ်တယ်သိုးတာလို့သိုးတာဖြစ်တယ်ကာမလက္ခဏာသမ္မာဒိဋ္ဌိကိကံနာပါတိနော်မှန်ပါဗျာဒါတော့ရှိတယ်မဟုတ်လားရှိပါဗျာခန္ဓာဖြစ်ပြနေတဲ့ဝိပဿနာသမ္မာဒိဋ္ဌိရှိရအောင်လို့နော်တိတေနတနိုင်ရင်တစ္ဆာလေးပါးကိုအမှန်ကိုမှန်တိုင်းသိနိုင်တဲ့မေတ္တာမတိတိတိကိုတွားရမှာမှန်ပါဗျာဟင်မှန်ပါတော့လားမှန်ပါ ဒီမောင်ကမတည့်တော့ခါမတည့်ဘူးဒီမောင်လည်းဒီကိုလည်းကိုပြောတာဒီမောင်လည်းဒီတို့မဲ့သာမဒိဋ္ဌိတင်ရောက်သိမှုကြအဲ့ဒီတော့မရောက်နိုင်ပြီတိုင်အောင်ဝိပဿနာနဲ့မြင်နိုင်တဲ့ဖြစ်ပြနေရုံနာဖြစ်ပြမြင်နိုင်တဲ့သာမဒိဋ္ဌိကိုလို့ဆိုပါ မှန်တော့ပါဟုတ်လို့ဒါလေးချင်းယူမှရပါဘူးဒီချင်းယူရပါမာတိတိအဲရာမညာပါမာတိတိဒါညာကပြေးလိုက်တာညီမပြေးလိုက်ညီမပြေးလိုက်တော့ဟုတ်လားမှန်ပါပါ။အေးညီငါမပေးနိုင်ဘူး။မပေးနိုင်ဘူး။ညီငါပေးနိုင်တာ။မှန်ပါပါ။ဟုတ်ကြ။ပြီးတော့လူဘဝကပေးနိုင်တယ် ဓာတ်ကောင်တော့ပြီးနိုင်ဘူးမပြီးနိုင်ဘူးဟုတ်တော့လူဘောဘာသာပြီးနိုင်တယ်ဒီအဲဒီတို့အဲရာပညာသမာဓိတိအဲဒါလည်းပွားလို့ရှိရင်တို့ပါတို့များတဏှာကြီးကြောင်ကြောင်နေပြီးတို့ပါတို့နာတာ9000လို့6000လို့ထမ်းတဲ့ဘုရားသခင်ပြီးပွဲကြီးပွဲလိုက်သွားတော့ကြိုးကြုံမှုဖြစ်နေတယ်မှန်ပါပါရှင်ကိုယ်ကိုသွားနေတယ်မှန်ပါပါဟုတ်တယ်မှန်ပါဟင် သူမှတ်နေကြပညာအမှတ်နဲ့သူပါတော်ပြဓာတ်ဉာဏ်တိုင်းသွားရင်တော့တဏှာမာနဒိဋ္ဌိအဲ့ဒါပဲသွားမှန်ပါပါဟုတ်တော့ဟုတ်တော့ဒါကတော့သူသူဓာတ်သာတောင်းမှာပေါ့သူသာမှာပေါ့သူကအမြဲတမ်းဓာတ်သာကလူနေတာမဟုတ်ဘူးလားလူနေတာမဟုတ်ဘူးအမြဲတမ်းသာနေတာအမြဲတမ်းတောင်းနေတာပဲအမြဲတမ်းရှာပြီးနေတာပဲဟုတ်တော့ဟုတ်ပါပါဟုတ်တော့ ဓာတ်ပေါင်းကဓာတ်ပါချနေကြတာဟုတ်ဗျာတို့လူကြီးတွေကိုပဲအဲတချို့ကကျန်နာပြီးကြိုက်တယ်တချို့ကခလူကြီးကြိုက်တယ်တို့လူလားသူတန်းတဲ့သူပဲသူတန်းတဲ့သူပဲခလူကြီးကြိုက်ဘူးကျန်နာပြီးယူလို့မရဘူးကြိုက်ဟင်ကျန်နာပြီးကြိုက်ဘူးခလူကြီးယူလို့မရဘူးကြိုက်ဟောသူတန်းတဲ့သူပြဟင်ဟုတ်ကလားဒီတော့မယုံကြည်ကြိုက်ဘူးလေပေါ့မှာလားဟင်ဒီလောကကကြီးညာတာ ဘာလို့သားကြီးဟင်ဟင်ဟောဒါသူတော့တော့ဒီတော့သာတာကြီးလည်းပြေးပြေးသားဟာလားဟင်ဒါသူတော့တော့မဟုတ်လားဒါကဒါပေါ်မှာဒါသာတော့မလုပ်မရပဲလုပ်တော့ကနာဘူးမှန်ပါပါဒါသာရှာပေးတော့လူကြီးလေလူကြီးတော့ပဲရှာပေးနေရတယ်တဏှာပဲတော့กินလို့မกินပါဘူးပြီးတော့ရှာရပူရတာလေ တို့ဘူးသီးဒီကမှတော်သေးတယ်မြေကြီးရဲ့ကြာတို့ဟုတ်ကြမှန်ပါဘူးဘောလို့သူဟိုသူ့အိမ်ကပိုက်ကကိုယ်ထဲတော့ဝလောရတာဖြစ်တယ်မှန်ပါဘူးဟုတ်ပါရဲ့ဟုတ်တယ်နဲ့ဒီပါပါဘယ်လိုလဲဒီကဟုတ်ပါတော့ပြောဟုတ်ဘောသူ့အိမ်ကပိုက်ကကိုယ်ထဲရောက်ဘူးလို့ဟုတ်ရောမှန်ပါတယ်ဒီရောက်တယ်ဒီရောက်အပြိုင်ဆိုင်ဆိုမာနပေါ်မှုဝင်တယ်ဝင်တယ်ဟုတ်တယ်ဝိဆိုင်တယ်ဟုတ်ရ ပြီးတော့ငါရပြီးရောဒိဋ္ဌိရောမလိုက်ပါနဲ့ဝိမာပဲဝိမာပဲတဏမာနဒိဋ္ဌိအဲ့ဒါဟောမြင်နေသွားတဲ့ပုဂ္ဂိုလ်တွေတွေ့ရဟုတ်တော့ဝိမာပဲအဲ့တော့သူဖြစ်ပြီးပြီးကိုကိုရှင်လုပ်ပါတဲ့အတွက်ကိုယ်လိုကြိုက်ချင်းလူရင်တော့အလူရဲ့တိုက်ခတ်ဖြစ်တယ်ဖြစ်တယ်အဲလူရဲ့ဟိုတစ်ဖက်ကနေအပြိုင်မပေါ်သည့်တိုင်အောင်ခုနကကိုယ် လူချင်းလက်ထက်ရှိတဲ့သူနဲ့ကိုယ်နဲ့ပေါ့ကြိုင်ဆိုင်မဖြစ်နိုင်ဘူးဖြစ်တယ်ဟိသူကလည်းလူလူဒီလောက်မျိုးပြီးရတယ်ဘာလဲကြောက်နေလူချင်းတော့ပြောတယ်အပြိုင်ဆိုင်တိုက်ခိုက်ဖြစ်ပါပဲညဟိဖြစ်တယ်လည်းဖြစ်တယ်လည်းဖြစ်တယ်သူကလည်းသူကောင်းတာဟုတ်တာပဲရှိတယ်လို့ကိုယ်ကလည်းကိုကောင်းတာဟုတ်တာပဲရှိမယ်ဗျာရှိပါရဲ့တိတ်ရဘောမရှိတယ်ရှိပါရဲ့ရှိပါပဲဒါတော့သူ ဘဝတူလေးဘဝကောင်းလေးလိမ့်ထားတဲ့နှခါမျက်နာလေးကိုပါတို့လက်သီးဆုံးတဲ့မျက်နာတုံးပြီးသလိုဖြစ်မလို့မှန်ပါပါဟင်လိမ့်ထားတဲ့နှခါမျက်နာလေးလက်သီးဆုံးကြီးနဲ့တိုးလိုက်တော့မွေးရဲ့ဘူးလားမွေးပါဘူးဘယ်လိုလဲဟုတ်ကဲ့ပြန်မဲ့ဘဝကောင်းလေးဟုတ်တော့ မှန်ပါရက်မဲ့ဘဝကောင်းပြီတုတ္တနာမာနာသိရှိနေလို့ပေါ့တော့ရရက်မဲ့အဲတော့ကိုကအနံရလေသိချမ်းသာပါမလားသိချမ်းသာပါဘယ်သူမှမနှောင့်ယှက်ခြင်းဒီကိုတဏှာကကိုနှိမ့်သက်နေတဲ့အတွက်ကိုမချမ်းသာပါဟင်ကိုလူချင်းသားလေးကြားလေးလေးအဲနောက်ကမောင်သားကမှန်လို့ဒီလေးအဲကိုလူချင်းတဲ့ဒီလေးအချင်းကြီးလေးအဲဒါလေးချိန်ပေးရမယ်အဲကြံ့ကြံ့လို့ အဲ့ဒါလေးပေါ်များလို့ဒီအဲ့ဒါလေးကလုံုံတယ်လို့မထင်နေရမှန်ပါဗျာဒီကိုယ်တနာကဘုရားကိုပြန်6ပါးရဟုတ်ပါပါဘုရားဒီဒိဋ္ဌိကကိုပြန်6ပါးရဟုတ်ပါပါကောင်းကောင်းတော့အင်္ဂလိပ်မှာမရပါဘူးဟုတ်ကဲ့မှန်ပါဗျာဒီသူဘူးကြီးရောမသိဘူးအဲရေနော်ကတော့တူတော်ကြီးကဟိုပါတော့အဲအကုန်တို့သူတို့တော်တော်လေးဟောပြတာကိုတော့အင်းနေတယ်သူထားမှန်ပါပါဟုတ်တယ် ကဲတို့ငယ်ငယ်တုန်းကတော့ဟိုတို့ရဲသွားသွားပြရတာဟုတ်ကြအင်းပါအဲ့တော့ဘုန်းကြီးတွေကိုကြိတ်နေကြီးကြဘုန်းကြီးတွေတို့မှာဝေဒနာခံတာမရှိဘူးယူပဲခံတာပဲမှန်ပါဘူး ရေးမှန်းကဝေရုခါမရှိတယ်ဒီဘက်ခါပဲရှိတယ်ဝေရုနဲ့ခါမရှိဘူးကဟုတ်လားမှန်ပါဘူးအမေဒီရာတော်မျက်နှာဦးတော်ပြီးတန်ကားပြီးတန်ကိုရာသီနဲ့မျက်နှာကားပြီးယူသွားတယ်ဟုတ်တယ်ဒီလိုလိုရဒီလိုလိုရအေးယူသွားပြီးတယ်သူတို့ယူရရှိတာနဲ့တော့အမေတို့လည်းညာလေးမှမဖြစ်နဲ့ညာပါဘူးဘောက သူတို့ဝိဇ္ဇာကျတော့ခွေးသားမှာသူတို့နှမျောလို့ကျင်းလဲဖြစ်ဟေးကိုယ်တော်သာလို့ဆိုသူကဟုတ်ပါမှန်ပါပါဟေးဟေးသူကြီးကြောင့်မသိပါဘူးဟုတ်ပါသူတို့ဝိဇ္ဇာကြတော့ဝိဇ္ဇာကြတော့ခွေးတော်မှာသာလို့ကျင်းလဲဖြစ်ရောက်တာအခုဘူးဒီလို ဟင်ဘူရခွေးတဲ့ကောင်ဟုတ်ကဲ့ဟုတ်ကဲ့ဟင်အဲ့တော့လာသိလာရတာဒီလိုဆောင်မှန်ပါဘူးပြီးတော့ညာမင်းမှာပါကဲမှာတာလို့လို့လည်းပါတယ်လားအဲ့ဒါကလည်းတာလို့လို့ဆိုရတယ်အဖေကြီးမိကြီးဘယ်နာစားတယ်ချောင်းလားအဲ့တော့ဖေးဒါရီတလီလေးမသိအောင်ဟောနောက်ပြီးမှအိုးလေးနဲ့ကြည့်တာမှန်ပါနောက်ဖေးညာ ညံ့ကခွေးအောင်တာကြားရင်အဲ့နဲ့ဒီကပြောတော့ဟုတ်ဒီဟိုဟိုကျင်းရတာရောဒီခါကြောဘောဘာချေဘောအိုးရတာဘောဟေးဘာလို့ဟိုဦးရေကမြေဆလာကသူများကြလာတဲ့ရှင်လူဘာလို့နာပေါ်ရကျင်းတဲ့ဟာကကိုရွက်ပြီးကိုရွက်ပြီးမပြောပြရသေးအဲ့ဒါကိုပြောပါဘူးအဲ့ဒါကြတော့ ဒီဘောနဲ့တဲ့တော့နာလို့တနာတနာတနာဘာမှဖြစ်လာဟုတ်ကဲ့တော့ဘသူကမှမချောက်ခြင်းကိုတနာကကိုချောက်တဲ့အတွက်ဆန္ဒမှုမရှိပါဘူးဒီဒီစီလူခင်းရဖြစ်မယ်ဒီစီလူချမ်းသာမဖြစ်နိုင်ဘူးမဖြစ်နိုင်ဘူးဒီစီရောချင်းချင်းရှိမယ်စိတ်ချမ်းသာကိုခင်းရင်ခင်းရင်ပါ ဒီအမှန်ဒီသိရှိလူချမ်းသာမဖြစ်နိုင်ဖြစ်နိုင်သိရှိလူဆင်းရဲပဲဖြစ်မယ်မှန်ပါပါဟုတ်ကလားအမှန်ပါဘုရားကြီးဟောဒီသိရှိလူချမ်းသာတွေကဒီသိရှိလူဆင်းရဲပုဂ္ဂလာများဒီဩဒုက္ခနာပါလာတိတဲ့ဒါနဲ့သွားတော့နောက်လာလို့ဖြစ်တဲ့ဘောဝဘောဘောဝလာဘူးဟာတဏခါမင်းထားတဲ့မျက်လာဘူးဩတို့လက်ပြီးတုံးနဲ့တုံးပြီးလို့ဖြစ်နေမှန်ပါပါ ပုတ်ရာပုတ်ရာပြီးတော့၅တောင်း၆တောင်းကသဘောသားကြီးဘုရားမှာမိဘူးကြောင့်လို့မင်းချက်တာနဲ့နည်းနည်းပြီးပါရဲ့ဟင်ဟင်ဘုရားသာနာဘုရားမိဘူးကြောင့်မင်းချက်ဘုရားမိဘူးမဲဘုရားမှာဟင်သူလည်းမဲဘုရားဟုတ်နော်အဲ့တော့တဏှာအာနာဒိဋ္ဌိနဲ့သူ့ပေါင်းလို့ရှိရင် ဒီပြီးတော့ကြည့်လို့ပြည့်မယ်ဒီချောင်းတော်ခရင်းပါခရင်းပါဟုတ်ကဲ့ပြီးတော့တဏှာကဒိဋ္ဌိဝင်လာလို့ရှိရင်ကုတဲ့ပါတဲ့ပုဂ္ဂိုလ်လေးငါလူသိကုန်တယ်ဝင်ပါပါဟိကိုအောက်ကလူလေဘုလူကောင်းသားမှာသူရည်နဲ့သူရည်ပါဝိမစ္စရာကိုဝင်မှာပဲ။ဒီမှာဘုရားရှိခိုးဒါကိုကြတော့ မြေမာလာငါမာလာကိုကိုပေါင်းတိုက်ခြင်းနဲ့သိရှိပါဘူးသိပါလားဟုတ်ကလားဗျာဒီဘူတီဒီမိရာကလည်းတရားကြီးอ่ะဒီတကယ်မပါပါဘူးဒီအတူတူပါပဲဟုတ်ကလားဗျာဒီအဘူတီရောက်တယ်လို့ဝေးနေတာဒီဒီဟောတနာမနာတိကိနဲ့ဆိုတော့အဲ့ဒါတွေဝင်လာပါတော့ယုံကြတဲ့စိတ်ကြီးဝင်လာအဲ့ဒါဒုစိတ်ကိုမြင်သိ ဒီမှာတော့ခွေလည်းအဲ့ဒီသိရှိတာပဲဝတ်ပါလည်းအဲ့ဒီသိရှိတာပဲလိမ့်ဆံလည်းအဲ့ဒီသိရှိမှန်လားပါဟုတ်တော့သလူသိမှုပြီးပြီဟုတ်တော့ဒီမှာဒီပေါ်တရားပညာသမာဓိတိနဲ့ဒီဝါကြတဲ့ပုဂ္ဂိုလ်လွတ်တဲ့ပုဂ္ဂိုလ်ကြတော့ကိုယ့်ရဲ့တာနဲ့သူကဘုံရောက်တဲ့ပေါ်လေမှန်ပါပါသူဘယ်လိုအဲတော်တာလဲသူဘယ်လိုကြီးပွားတာလဲဆိုတာအတွေ့အကြုံအားကြပိတ်တာရှိမယ် ရှိပါတယ်ဟင်မှန်ပါပါဟင်အတူပဲလို့လို့လို့တော့အဲတူပဲလို့လို့လို့ကြီးွားတာတော့သူပြီးအတူယူသိအားကြသိတာရှိနေမှန်ပါတော့မေတ္တရာဟိုသိတာသိမဝင်ဘူးမဝင်ပါဘူးဟင်မေတ္တရာသိမဝင်ဘူးဟုတ်ပါဘူးမှန်ပါဗျာဟုတ်တော့ပြီးတော့ကိုအောက်ကြတဲ့ပုဂ္ဂိုလ်လေတတ်နိုင်လို့ငွေတို့ပစ္စည်းတို့မတတ်နိုင်ဘူးမပေးနိုင်ဒီတိုင်အောင်နှုတ်တော်မှာလက်ပေါ်မှာကြံကြံပေးနိုင်တယ်ကြံကြံပေးနိုင်ပါ ဒီသာမတရားဝင်နိုင်ဘူးလေဝင်နိုင်ပါဘူးဟုတ်ဗျာဒါလိုဖြစ်ခဲ့ရင်လည်းဥပ္ပွေးပြီးတော့သွားနိုင်တဲ့စိတ်ရှိတယ်မှန်ပါပါဟင်အဲ့ဒါလိုသွားလို့သွားတာအဲ့ဒါမျိုးဆိုရင်အငင်းဂုံးလေးအတိုက်ခိုက်ပြီးရှိပါဦးလို့မရှိတော့ဘူးမရှိဘူးပြရတယ်အဲ့ဒါကြတော့ရှုပ်ပြီးနေသူရေချိုးပြီးကိုကောင်းစားလာတော့ဘူးမှန်ပါလားမလို့ဟင်မှန်ပါပါ ဟင်ဒီကျုံရပေါ်ကြတဲ့ဒီမူချုပ်ပြီးကိုကောင်းစားလာဖို့သူတို့အဲအဲလိုပုဂ္ဂိုလ်မျိုးမှလာတာဗျာမှန်ပါပါဟင်အဲ့ဒါမှဘဝကောင်းစပါတဲ့ဘဝကိုထူနိုင်ပြီမှန်ပါပါဗျာမှန်ပါပါဒီဒီတော့ဒုဘူးဒီကပဲနေတော့ဒီကောဒီကောတိဖြစ်နေလားနာနာပါပါလေးဖြစ်နေလားနာနာပါပါလေးဖြစ်နေလားလို့တော့လာရတာနာပါလို့ကပြောတာကိုကောဒီကော စိတ်လုံးပြီးလုံးခံလိုက်ပါလားဒီလိုဖြစ်တာကရရပါပါပြောရင်ဒီကူကလည်းပြင်ပါတော့ပါပြောရင်ဒီကူကလည်းပြင်ပါလို့တော်လို့ဒီချောက်ပြေးပါလို့တော်ပြီဒီဒီကူဒီဒီအဲဖြစ်ချင်တာတော့အဲရုပ်ကြောင့်ရုပ်နာပြီးဖြစ်ချင်တာလို့တော်ပြီးပေါ့ပြီးပေါ့ဖြစ်တယ်ဟုတ်ကလားဒီ ရုပ်တော်လုပ်နိုင်ပါမလားဒီလိုလုပ်တာလည်းပြန်ထောက်နိုင်မှာတယ်။ကျောင်းတော့ကျောင်းလို့ပေါ့ဘူးရ။မှန်ပါ။အေးဆောင်းရင်ဆောင်းနိုင်တာပဲ။တကြည်မပြောင်းနဲ့ကြည်ဆောင်းပါ။မှန်ပါပါ။ဝေခံတဲ့ရှိတဲ့ပြတော့ဒီလိုလုပ်ပါပေါ့။မှန်ပါ။ဘာသာမရှိလို့ပါပေါ့။ရှင်းပါပါ။ဟုတ်ရ။တို့ဘာလို့လုံးယုံကြည်ချက်ပြည့်စုံလို့။မှန်ပါပါ။ဟင်ရှင်းပါ။တို့ဘဝကောင်းလေးကြတဲ့အချိန်မှာ ပုံရပြီးတော့အခါကောင်းဆိုတဲ့သာသနာနဲ့ကျုံတဲ့အချိန်မှာတို့အရာကောင်းရအောင်ယူမဲဒီယုံကြည်ချက်နဲ့ရှိအောင်မှန်ပါပါဟုတ်နော်အရာကောင်းရအောင်ယူမဲအဲဒီယုံကြည်ချက်ရှိမှရဟုတ်ရဒီရှိမှရရှိမှရဟုတ်ဒုဒါနာနဲ့ပြီးနေသီလနဲ့ပြီးနေဟုတ်ရ ဒါကမသမတာသမာဓိကြီးသိနေဖြစ်တယ်ဒါကံယူတဲ့သိနေရှိသေးတယ်ခန္ဓာဖြစ်ခြင်းကိုတတိနဲ့ယူပြီးတော့ဝိပဿနာသမာဓိသူတော်နာမဒါရုပ်ထားအောင်နေလားရုပ်ထားအောင်နေလားဟုတ်လားနာမအဲ့လိုဒီကိုရုပ်ထားအောင်နေရမှာဗျဟင်နာရလားအဲဒီဒေနာတတ်နိုင်ရင်ဒိဋ္ဌိတွေးကိုပယ်နိုင်တဲ့သူမေတ္တာမာဒိဋ္ဌိတွေသွားတာ မှန်ပါတောတာပါပုဂ္ဂိုလ်ဆိုရင်သူကဒိဋ္ဌိလူမရှိတော့ဘူးလေမှန်ပါဟုတ်ရဟင်ဘယ်တော့ထော်လိုက်လို့ဘယ်တော့တာလိုက်လို့ဟင်မှန်ပါအရိယာပုဂ္ဂိုလ်တို့သာလို့အရိယာပါဠိလိုဖြူစင်တော့များမှလို့ဖြူစင်တာကိုပြောတာမှန်ပါဒီမှာတို့မေဒီမင်းရင်မဟုတ်ဖြူစင်တာကိုသိကြဖြူစင်တာကိုအဲ့ဒါကိုသာလို့အရိယာဟုတ်တော့မှန်ပါသူများမှတော့ဖြူစင်တော့ပုဂ္ဂိုလ်လို့ဆိုတယ်ဟုတ်ကြအဲ့တော့ငါဘောငါတဘောမရှိတဲ့အတွက်သူတို့မှာ ငါဘွဲဒိဋ္ဌိကြောင့်ဖြစ်တဲ့တွေးပြီးရောဟုတ်နော်မှန်ပါဗျာအဲအဲ့ဒါဘောကောင်းနေဘောလာကိုရေးရဟုတ်ကလားမှန်ပါဗျာဒီကြောင့်ဘောနေမှာဘောစောနေပါဘူးဒီဘောနေဟုတ်ကလားပြီးတော့ဒုတိယနေကြရှိတာပဲစိတ်သာသွားပါစိတ်ပါဒီလာပေါ့ပါမဟုတ်ပါဘူးကိုလုံငယ်၅ပါးပြန်လာတယ်လုံငယ်အင်းလုံငန်းကြီးလုံငယ်နဲ့စိတ် နာနာဘုံသတ္တိတလုံးလို့ရှိဟုတ်တော့နာနာညင်သာညာပေါ်ခြင်းနဲ့ပညာအမှတ်တော်များကလည်းတတိအမှတ်တော်ကိုဒါပဲလို့လားလေနာနာဟုတ်ကြဘယ်လိုမှမှာတော့မှတ်ရှိတယ်လို့မှဟုတ်ကြနာနာကဲဒီကကမှမှဒီကကမှမှသာသာကမှထားတယ်လေနာနာ إذا توخى كان فإن توخى كان بابي تابو سارا سارا إيه ماما أنا ماما أنا ماما ما شغلوا با أو يا ماما ما لي شيء أقول ولهم أقول ما هو يقول تكونا قلت قلت قلت جنان يا أبو بابي يا ماما توشى أبو بابي لو بابي لو بابي أو نو أو نو အဲ့ဒီအတွေးပုံကိုခိုင်းတာမှန်ပါပါဟုတ်ရ အဲတော့သူကြည်တာတွေကတော့မြင်းမြင်းနဲ့တားတားတဲ့ပြုမှလာပဲလေမြင်လာမြင်လေလို့မှတ်တာပဲငါပါသေးတယ်မှန်ပါဘူးဘောပါသေးတယ်မှန်ပါဘူးမြင်းမြင်းနဲ့တားတားတဲ့အဲ့ဒီတိုင်းမှလာပဲနာနာနဲ့ကိုသိတဲ့တိုင်းမှလိုက်ဘူးမှန်ပါဘူးဟုတ်ပါကိုကြည့်တဲ့တိုင်းမှတင်ရအတွင်းမဝင်ဘူးအတွင်းမဝင်ရင်မှတ်တဲ့နေရာသိဝင်ကတ်တာလို့မှတ်တဲ့နေရာသိဝင်ကတ်လိုက်တော့တော့အဲဒီကြောက်သူကိုမှတ်တဲ့နေရာကြီးရဲ့ကြောက်သူ့ဟာသူသိလာတော့ သမารုပဒနာသမာဓိကိုမြင်ရတာပဲဟုတ်နော်တရားဒီမှာအပေါ်ပါသူဟာသူပါဗျာမဲ့ရဲ့ကိုယ်ရဲ့ဘာရင်းညာရဲ့တူရှာဖို့မလိုအပ်ပါဘူးဗျာသူဟာသူပေါ်လာဗျာမှန်ပါပါဟင်ကိုယ်လိုကိုလုပ်ဗျာသူဟာသူဖြစ်တာဗျာမှန်ပါပါဟင်ကြံလိုက်တဲ့လေလိုက်တဲ့လေသမားကြံသမားကကိုယ်လိုကိုလုပ်တာမဟုတ်လားကိုယ်လိုကိုလုပ်တာဟင်ဒီနေ့ကြောင့်ဘယ်နဲ့သာထွက်ဖို့ပါသေးလား မပါဘူးဘယ်နဲ့ပြေးဖို့ဆိုမပါဘူးဒီကိုလိုကိုလိုထားပြသူကသူဖက်ပြစီအထွက်ထားပြမှန်ပါပါဒီကိုလိုကိုဖက်ထားတာသူကသူဖက်ထားတာအဲသူကသူဖက်ထားတာကိုကကိုလိုကိုလိုလိုမကြမှန်ပါဘူးဟုတ်ကဲ့ဒီတရားလေးဒီတိုင်းကိုလိုကိုလိုသူဟာသူဖြစ်သွားတာဟုတ်ပါအဲ့ဒါရှာလာမှုဟုတ်နော်ဒီမှာပြည်ကြီးကမတူကြအောင်ဆိုင်ပါ မတွေ့သေးရင်ကိုထားတဲ့နေရာမှာတတိရှိရင်ပေါ်တော့တာပဲဟုတ်ကလားဗျဟုတ်ပါပါအဲ့လောက်ဒီကိုဝိပဿနာသမာဓိထိကြဒီဟာမျိုးပဲသမာဓိထိကြအဲ့လောက်ဒီရောက်အောင်လုပ်ရမှာမှန်ပါပါရောက်အောင်မလုပ်နိုင်ရင်တို့ပါတို့တက်သားလူကြီးလူလာဖြစ်ရတာဒုက္ခနဲ့ပြီးသွားမှာမှန်ပါပါအေးအေးအခုတော့အခုဒုက္ခနဲ့နေတာလားဘူးကြီးဒုက္ခနဲ့လားဒုက္ခနဲ့ပါဘယ်လိုဒုက္ခရပါလဲ ကြားကြနေပြီ။အငင်းကုန်တိုက်ဟန်နေတဲ့ကုန်ပြာဘယ်သူနဲ့မှမနေရတော့ကိုယ်ရောက်တဲ့နေမှာပဲ။မှန်ပါ။ဟုတ်ကြ။အေးတခါတလေဟိုသွားလို့မပါလေသူဖြစ်ပြီးတော့ဝင်သူတန်းတယ်လို့ပြောတာ။ဟုတ်ကြ။တယောက်တည်းဟောမငင်းဘူးလား။ငင်းပါဘူး။အေးဒီပေါင်းမှာပါလေသူတော်နေကြည့်ပြီးပါဦးလေတယောက်ထက်တော့ညင်းလာလားညင်းတာမရှိဟုတ်ကြ ချက်ပေါ်တော့ဆောင်းတာလို့တင်ရတာဒီကုကလာဒီတော့ကတော့လူတော်လေးကြလူဘဝအချမ်းသာဆုံးဆိုတာပြာလို့လိုက်တော့ဒါလို့ကိုစမ်းလာရောဒီလိုကြောင့်ချင်းသူရောတော့ကဲဆိုပြီးပါဒီအဲ့တော့တို့ကရင်းကုန်တိုက်ခံနေတာဒီဟုတ်ပြတဲ့ဘဝကောင်းပြီးကြပါလားဆိုအခါကောင်းနဲ့ကြုံနေအခါကောင်းနဲ့ကြုံနေ တန်တိဒုက္ခဆိုတဲ့ချမ်းသာမှုတွေတို့မရဘူးဟဲ့ပြီးတော့ဘဝကောင်းတဲ့ရှင်မှုတွေသာကျုံးပေးတယ်တို့မခံပါရဘူးခံစားရထုတ်တော့တဏမာနဒိဋ္ဌိရဲ့ဘောမှာတဏမာနဒိဋ္ဌိခိုင်းတာလုပ်ပြီးဒုက္ခလူနာဘဝပဲသေငါဘဝကပြင်နေတို့ဘယ်တော့ကြတော့တစ်ဖြတ်ဘယ်တော့ရောက်နည်းနည်းပါ သိရင်နိုင်အောင်မရဘူးလားသိရင်နိုင်အောင်မရပါဘူးသိရင်ညာသိရင်နာဘဝနဲ့ပြီးသွားသူပဲဘဝမဟုတ်တဏှာခိုင်းတာဘဝရဲ့တဏှာကြောင့်မဟုတ်ဘူးလားဒီအဲ့တော့အဖေးလူငါပါဆိုလူငါပါဘယ်ကြီးမှာလူငါပါဘူးလူငါပါကလာရလူချင်းမူဒီမှာဝါရကြွားတဲ့တော့အတူလာပေးလို့ရင်လာပေးကိုဘူးဆိုမြေပိုင်ရှင်နားလေးလိုက်ရတော့ လာပါလေပြန်ပါအခုဒီကြတော့လာပါဟင်လာပါဒီမှာရှင်ပုဂ္ဂိုလ်ပါရှင်ပုဂ္ဂိုလ်ပါတယ်လို့သိရင်ကသိရင်နောက်ဘုရားရေရောဘုရားတော်ဘယ်လိုတော့ဘုံဘူးဆိုသိရင်ကဟင်အဘိုးရှင်ဘယ်လိုတော့ဘုံဘူးလူပါတော့ဟုတ်ကလားဘုံဘူးလူပါဟင်ကုန်ဘူးတွေပါ ဒီဟုတ်ကလားကျေတော်သူဘုရားရှင်လက်ထက်တုန်းကတော်ပြောတော်မူပြောဦးမယ်တရားမင်းကြီးတို့ပြဒီအဲဒီတရားမင်းကြီးကကြည်တော့သူပေးမှာခုနှစ်ရက်ပဲတန်းနာခုနှစ်ရက်ခုနှစ်ရက်မဟုတ်ခုနှစ်ရက်ပဲတန်းတော့သူပေးပါသူပြောသူပြောပါ နတ်ပင်ရင်ဖြစ်တဲ့နေရာကနေသိရတယ်လို့ဆိုသိခြင်းပါလားမသိခြင်းပါဘူးပြောမှာပေါ့ဟုတ်လားပြီးတော့နောက်တက်လာမဲ့ကြားကသူ့တဲ့ဂုံကံကြီးမာတဲ့ပစာတက်ပါမှန်ပါပါပစာကိုကြည်နာပါမှာမကြည်နာပါနဲ့ကြည်ဟုတ်မှာတရားကြည်နာကိုလူကောင်းမှာမနာတို့သိရှိဟုတ်လားမှန်ပါပါကိုနေရာလေးဒီလိုမှာဘုံဘုံသိရှိဟုတ်လား အဲ့တော့တရားမင်းကြီးမှာနှလုံးမသားမရဖြစ်ဟင်မင်းမတိထိုင်မတိဖြစ်တာအဲ့နှလုံးမသားမရဖြစ်တော့ဘုရားရှင်စီပြေးလာပြေးလာပြီးတော့ဘုရားကိုလျှောက်တယ်အရှင်ဘုရားတတဝါတိုင်းဟာရံမဲကင်းညီရတာဓမ္မဲကင်းညီရပါလေဒီတော့ညာကင်းညီဓမ္မကင်းညီပါရဲ့ အားကြောင့်ညာမကင်းဓမ္မကင်းပါကြလေဗျာဟင်မှန်ပါပါဟင်တို့လူတိုင်းဓာတ်ကင်းရတာပဲမဟုတ်ဘူးလားဓာတ်ကင်းဓာတ်မောဓာတ်နဲ့ကင်းနေတာပဲညာနဲ့ကင်းနေတာပဲအဲ့ဒါအားကြောင့်တတိတော်တို့ညာမကင်းဓမ္မကင်းပါကြလေဗျာဟင်ဘုရားဟောကွာရှောက်တင်ပါဘုရားကအာပြောတော့ဣဒ္ဓမေတ္တရာတရားပါကြောင်းနဲ့မှန်ပါ တောင်းရံကင်းရင်တန်ကင်းရင်တော်လေးပဲပုတ်ရရံမကင်းတံမကင်းကြဘူးတဲ့အဲ့တော့တရားမင်းကြီးသူကလည်းအဲ့ဒါဖြစ်ပြီးတော့လေဘုရားကလည်းဒါပြောတော့သူတော့သူ့တဲ့တဲ့ကိုလို့ထားတယ်မှန်လားအဲသူ့အဆိုင်ထူတာအဲ့တော့သူသဘောကျသွားတော့သူဖြစ်နေတဲ့သိသိရမှုနဲ့လေမှန်ပါဘူးအဲအဲ့ဒီမှာတော့ကြောက်ဟုတ်ပြီဘုရားဒီလိုဆိုရင်အဲ့ဒီအိတ်တာမေစရိယကဘာကြောင့်ဖြစ်တာလို့ပြီး ခံမိခံစားတော့ဟုတ်တော့ဒီဒီကိုတရားသိတဲ့ဌာနရှိတယ်ဟုတ်ဗျာမှန်ပါကိုတစ်ဖက်ကိုကိုယ်တဲ့မသားတော်တော်မကောင်းတာဘီလူတဲ့ခန္ဓာလည်းရှိပါပဲမှန်ပါခန္ဓာတော့အဲ့ဒါလည်းဟုတ်သွားဟင်ဒီမှာဒီလူတွေနဲ့တော့ခရီးနေတယ် ကြားကြောင်းတော့သူကြားအောင်ပြောဘူးဒီကျဲတယ်မပြောရဘူးဒီဌာနတော်ကိုဒါအဲ့ပါလိုက်အဖျားဘူးဆိုင်ဌာနကဘာကြောင့်ဖြစ်တာလို့ပြာဝိကျေကြောင့်တွေးလို့ဖြစ်မှန်ပါဌာနပေါ်တာတွေးမိလားဖြစ်တွေးမိလားဖြစ်မတွေးဘူးပဲနဲ့ဌာနပေါ်ပါမှာဌာနဖြစ်တာဝိကျေကြောင့်ဟုတ်ကဲ့ဟုတ်ဟုတ်ပြာ လူကြီးတွေမေးစီတာဟုတ်ဟုတ်ဗျာဟုတ်ပါပါဗျာဟင်လူကြီးအားချစ်တာဗျာမဟုတ်ပါဘူးဗျာဟင်ဟုတ်တော့တွေးငါချစ်တာမတွေးရဘူးတဲ့တွေးရင်အနာဒီမောရမှာပေါ့မောရပါဘူးအနာဒီမောရရင်ငါကောင်းသားခြင်းနဲ့ဆန္ဒငါလူသူတော်ဘာမကောင်းသားမကောင်းသားခြင်းနဲ့ဆန္ဒဝိပါပဲဝိမာပါပါဝင်ပါတော့အဲ့ဒါကြောင့်မတော်လူရဲ့တိုက်ခိုက်ခြင်းနဲ့ ညာမကင်းကြမကင်းနိုင်ဘူးမကင်းနိုင်ဘူးဟုတ်တော့ကျင်းနိုင်ဘူးတပါးဗျာကျင်းနိုင်ဘူးလားသူတို့သူတို့ဘူဒီရောဘယ်လိုကြံဖန်လို့မလို့မသိဘူးတို့ရံကုန်ကတော့ဟိုကာတာလည်းသူကလောင်းလို့ထားမှန်ပါပလေးကိုထဲထဲကိုထွေးထားပြီးကြ။ဘယ်ဒီအလေးတို့အောင်ခဲခုမှန်ပါ။အေး အဲ့ဒါနဲ့ချိန်ပြီးတော့ကိုရရရှိနေအဲ့လိုအလေးချိန်ကျိုးအောင်နဲ့လုပ်ထားတယ်ဟုတ်ပြီအေးအဲ့ဒါဒုတိယခြင်းကသာဘောသူသာတာသာတာသာရောဝင်ပြီးအချိန်တစ်ထောင်တစ်ပေါင်းတစ်သိန်းအဲ့လိုလုပ်ထားဒီမှာလိုမဟုတ်ဘူးအဲ့ဒီလိုကသာတပိတ်ကမှာပုံပြမယ်ဆိုတာသာတန်ကြီးအဲ့ဒါကိုပြီးတော့မှသူစက်နေသိပြီးတော့ဖြားတာဖြားပြူတာလေလာသာပေါ် နေလားသာသူအောက်ဟိုကြက်လူပဲဥပမာဟုတ်ပါတယ်မှန်ပါဒီကျတော့သွားဝင်တော့ဟိုကပိုင်ရှင်ကခုနကဟိုရောင်းတဲ့ခါကျတော့ခုနကခဲသူလေးတွေရောက်အဲ့ဒါတို့တကယ်ကြီးကသွားဝင်တော့သွားဝင်တော့သူကနောက်ကနေပြောဟိုပြက်မဲ့နေရာလေးတန်ကြောင်းကြီးသွားချင်တယ်ဒီကံဘုရားရောဘုရားဘုရားဒီလိုတော့မရှိပါဘူး ပါဘူးမရှိဘူးမဟုတ်ဘူးလားမရှိပါဘူးဟုတ်ကဲ့တော့ဒီလိုလိုရှင်ဝင်လို့လာလို့တောင်းလို့ရှိမှာပါရောင်းတော့လည်းဝယ်တော့ပွားတယ်မဟုတ်ဘူးပွားပါရဲ့ဟင်ဟင်ရောင်းတော့လည်းဝယ်တော့ပွားလေးပဲရှင်နေပွားပါပွားပါလေကြာရောင်းတော့တော့ခါတော့ဝယ်တော့တော့ဟင်ဒီကကလာတော့တော့လာရှိတာပဲ ရှိတာပဲလူလူလူလူပူပြီးလေကျောင်းသားကလည်းဘယ်တော့မှမရှိဘူးပုတ်ပြပြီးတော့သူစီးစီကြတော့သူသားတင်သားတင်လောက်တာပြီးတော့ဘောင်းဘောင်းစီနေလောက်တော့အေးဘောင်းဘောင်းစီနေကြားတဲ့ကတည်းကဟုတ်ကဲ့ဟုတ်ကဲ့ဒီကြားတဲ့ကတည်းကအေးအေးအဲ့လိုလုပ်ပြီးဟောဘုလိုမဟုတ်တာဒီလူဒီဟောအနည်းကုန်တိုက်တာဖြစ်တယ် ဟုတ်ပါဘူးဘာမှမသိဘူးမှန်ပါဟင်အဲဒီကမတင်တာမတင်တာမှမလားတိတ်တာမဲ့တိရတော့တိတ်တာမဲ့ပြပြလာခန္ဓာတော့ခန္ဓာပဲလာလို့ဝိတ္တဆိုတဲ့အတွေးကြောင့်အတွေးကြောင့်သူတို့ဘူဒီတွေအတွေးပြောမှရမှာဝိတ္တဆိုလို့ရမှာမဟုတ်ဘူးဟင်အတွေးတော်ပဲသိရတော့ဘယ်ရှိကဘုရားပြောဘယ်ရှိမှရ လူအိတ်သာတော့အိမ်မက်နဲ့တွေ့ခိုင်းပြီဟုတ်ပါဘူးကိုယ်တိုင်ကိုယ်တို့ရတော့အိမ်မက်နဲ့တွေ့ခိုင်းပြီဟင်ဘယ်တော့မှတော့လူမရဘူးဗျဟုတ်နော်စိတ်ဒီပူပြီးကြတယ်အဲ့ဒါပူလို့ကြတယ်ကြောက်လို့တွေ့ပေါ့ဟုတ်နော်ပူပြီးကြတယ်ကြောက်လို့တွေ့ပေါ့ဟင်အဲ့တော့အမှန်နဲ့လုပ်သွားတဲ့ပုဂ္ဂိုလ်မပူဘူးမပူရင်မပြောင်းဘူးမကြိုက်ရမတွေ့ဘူးဟုတ်နော်အဲ့ဒီဝိတက်က အတွေးကပါကြောင်မနာလို့ဗျာတဲ့ထပ်မေးကြတယ်ဒီကကတဏမာနဒိဋ္ဌိကြောင့်ခွဲတယ်ဟုတ်တော့မှန်ပါလို့ပြောတယ်ညီရောက်လို့လားညီရောက်ညီရောက်တဲ့တဏနေရာတုတ္တပါချလို့အနေရောသူသားနေတဲ့တဏပါဠိလိုတဏဟောနာမလိုတော့ဒုစိတ်နဲ့ပူဇာနေကြတဏလို့ဟုတ် သူကသူလူကြီးလာတယ်မရအောင်ကျုပ်ကလာနေတာမဟုတ်လားဆရာကလည်းတနာလို့ကုန်တာပါဟုတ်နော်တနာရှိနေတဲ့တနာရှိတော့ခါရဲထားပြီးတော့ကြိုးစားပေးရတဲ့မာနလည်းဝင်နေဟုတ်ကြဝင်တဲ့အတွက်ဒိဋ္ဌိကလည်းငါရဖို့ငါကောင်းတာဘူးဒါပဲရှိနေတဲ့တွေ့တယ်ဗျာဟုတ်ကလားဒီကဘုရားရှင်အဲ့ဒီကြားမင်းမေးလို့ဖြေတဲ့ဖြေကြပါဠိလိုတက္ကပညာတုတ်လို့ခေါ်ကြပါဟုတ်ပါ အဲဒီမှာကြားမင်းကြီးကတော့ဘုရားပြောတဲ့ကတာနာထောင်ရင်းနဲ့တစ်ဖက်တစ်ဖက်ကလည်းမိတစ်ဖက်ကလည်းနာထောင်နဲ့ချက်ချင်းသောတာပန်ဖြစ်ဟဲ့မှန်ပါပါမေတ္တာမဒိဋ္ဌိတိတက်သွားကံတာမဒိဋ္ဌိဒီနဲ့မကောင်းဝိပဿနာတာမဒိဋ္ဌိဒီနဲ့မကောင်းဟဲ့မေတ္တာမဒိဋ္ဌိတိရောက်သွားတယ်မှန်ပါပါအဲဒီမှာထိုင်ရင်းမတတ်နဲ့ပထမတရားဖုတ်တည်ပြီး ဘုရားကဒုတိယတရားဖြစ်တာဘုရားကလည်းဘယ်သူမှမမြင်ဘူးမှန်ပါပါဘုရားဟင်မှန်ပါပါဟင်အဲဒီအဲဒီမှာမဟုတ်ဘူးအဲဒီမှာလည်းမဟုတ်ဘူးကြာပြီးကြားကြဖြစ်ပါလားဟုတ်လားမှန်ပါပါဟင်ဟောတရားမြင့်ပြီးနေတယ်ကြားရပြီးကြာဟင်ဟောမေတ္တာမှာသောတာပတ္တိမဲ့လည်းရပြီးကြာဟုတ်လားတို့ဘူးဒီဟောဟင်တို့ဘူးဒီဟော ရတယ်။ဘာဖြစ်လို့တော့တော့ဘူးကြီးလို့တော့တဲ့ဝိစာကြောင့်ပါဘုရားဟုတ်ပါအေးအေးဘာဖြစ်လို့မရတာတို့အေးသူတို့လိုမှမဟုတ်ကသူကညင်နဲ့သွားလို့သိပြီးဘူးနေပြတယ်မရဘူးတော့နော်ဟင်သူတို့သူတို့ကသူတို့ကဘုရားလက်ထက်တုန်းကလူတွေကတို့လူကြီးတွေတော့မကြည့် တနာမနာတိတိကြီးဘူးမကြီးတဲ့လူတို့စိတ်ကြီးကဟွာပေါ်ဖြုတ်ခပ်ပြီးဝင်နေတယ်အမေကြီးကိုယူကြီးလဲပုံပြီးဟုတ်တော့ဖြုတ်ခပ်ပြီးဝင်ပြီးတယ်အဲ့ဒါကြီးအမောတဲ့လျှော်လိုက်လို့ရှိရင်သူကဖြုတ်တဲ့ချက်ချင်းဖြစ်တာဟုတ်တော့တို့တော့ဒီလောမဖြစ်နိုင်နေတော့ပြင်လေလို့ဟင်တို့ပါတော့ဟိုကြီးပြီးဟင်လက်တို့ဖတ်ကိုစော်တော့ဘယ်လိုစော်ရအောင် ဟုတ်တယ်ဟုတ်တယ်ရှောဟင်ဒီနေ့ကပြန်ပြောပါဒီနေ့နဲ့ပြောရတော့ဆရာပို့ပါလားအဲ့ဒီရေကောမတည့်အောင်လားဒီတရားတော်တစ်ခါပြုတ်တယ်ပို့ပို့ပါမှာဘယ်နှခါလောက်ပြုတ်ပါကျုပ်နိုင်ပါမလားဘူးကြီးဒီပြောပါပြောပါအေးတို့ဒီလိုလာရုံနဲ့ပြီးတယ်ဒီလိုလူလူနဲ့မပြီးတယ်ဟုတ်ပါဘူးဟုတ်တော့အေးဟုတ်တော့ကိုကိုယ်ရဲ့ဒီလားချက်ကိုပြောတာ kuburetina kuna kuburetina mana diki maume kuna mana diki maume ni ne ဆိုရင်ဝင်မှာမဟုတ်ဘူးညာမိတဲ့သုံးပါးရင်သာသုညာသမာဓိကိုဝင်လာတယ်သူ့နောက်ကဆုံးထားတဲ့ကုသကံရှိပါတယ်ဒီဘာပြင်ကြတယ်လည်းသူကပေါ်လာပါတခြားတော့ပေါ်လာမဟုတ်ပါဘူးကိုလူရည်လူထားခဲ့တဲ့တော့ရခါထုတ်ပြီလေဒါပြင်လာနေရင်သူဟာသူပေါ်လာဒါဟာမဟုတ်ဘူး ဟုတ်နော်ဘုရားဒီမှာဘုရားတို့ပါဟောဒီသာသင်ခြင်းရင်သင်ခြင်းတော့ဘုနောက်ကကြီးခါတို့ပြီးပေါ်လာပါသူကနောက်ကကြီးခါတို့ပြီးမရှိဘူးလားရှိပါပါဘုရားဟင်အဲ့ဒါဒီကတော့ဘာလို့ပြုတ်နေတာတော့ဒါမသိသေးဘူးပါဟုတ်ကလားအမှန်ဟင်အဲ့တော့ဟိုဘောဘောဘောကြီးဘူးလားဘောကြီးပါနေဟင်ဘောကြီးပါဘောမှာဒီလားပြန်အောင်ဆောင်း ဟုတ်ပါမလားဗျလုံးနိုင်မှာမလားဥစ္စာကြကျူးစားရမှာပါဗျဟောဗျာဘုရားကျူးစားနေလေပါဗျဟုတ်ကလားအဲအဲ့လောက်ဒီလိုအလုပ်ထားအောင်နော်ဒီဒါဒီကိအင်ဂျင်နဲ့ဆောင်ပေးလိုက်တာလုံးနိုင်မှာမလားလုံးနိုင်ပါဗျဒီမနေ့ကလည်းပြောပြီးတဲ့မနေ့ကညနေဒီသမီးသားတို့လုံးနိုင်မှာမလားတဲ့ဒီလာပြီးမအားပြီးပြီးသွားလို့ပေါ်လာလို့ ခင်ကြီးလေးပါဟောတာပါပါပါဗျာမှန်ပါဗျာအေးအေးတနည်းလို့ပြီးတော့ဒိဋ္ဌာန်နဲ့ရှိရဗျာမှန်ပါဗျာဒိဋ္ဌာန်နဲ့လို့နေတိုင်းပါမလို့ပါအဒိဋ္ဌာန်နဲ့ပဲနေနေပဲပဲကနေပဲနေရဟုတ်ဗျာအဲပဲကြီးပဲနိုင်ဟုတ်ဗျာအဲလိုဒိဋ္ဌာန်နဲ့လုံသားပါဟုတ်ဗျာအဲလိုနေလုံနေမှာမြင်တဲ့နေရာကမမြင်တဲ့နေရာက တဏှီကအဝေးကသူတော်ကောင်းသားသာပံ့ပိုးနေတဲ့ဓမ္မတာအမှုသူဝင်ပါတော့မှန်ပါပါဘုရားဘာမှမလုပ်ခင်ဘယ်လိုလုပ်ဝင်ပါလဲတော့ဟုတ်ဒီကိုယ်ကအဲ့လိုလုပ်နေမှာဝေးကအနီးကတို့မြင်တဲ့နေရာကရှိသလိုမမြင်တဲ့နေရာတွေလည်းများကြီးအဲ့ဒါဒီရဲ့အပံ့ပိုးကိုထူကြနိုင်တယ်ဟုတ်တော့အဲ့တော့ဘုရားကလည်းအဲ့လိုဒီညစာမှာမှကျူးစားကြသပါ မှန်ပါပါဒီဒီကံတမာတိရှိတယ်မပြီးတဲ့ဝိပဿနာတမာတိကျောင်းသူလာပါဝိပဿနာတမာတိကလေးမေတ္တာမာတိတိကျောင်းပါမယ်ဟုတ်ကလားမှန်ပါပါဒီတို့တို့လေးဆိုတာပါဒီမဲ့တို့ကြီးကြဲကြဲမခင်ခင်မနေတဲ့ဒီအမှန်အမှန်မတူးကြည့်ရင်သူ့အတူတက်တာမှန်ပါပါအတူတက်ရင်မတက်ဘူးမှန်ပါပါအေးဒီငါဝယ်ဝယ်ဒီတို့မဟုတ်ဘူးလားမှန်ပါပါအေးအဲသူ့ဟာကိုနေတဲ့သမီးငါကိုဟာကိုနေတဲ့ငါ အဲ့ဒါတော့ငါသမီးဆိုတော့ကိုယ်ကိုယ်ရမှာလားကိုယ်ပါဘူးနေတဲ့သားကိုယ်ပါဘူးနေတဲ့ငါအဲ့ဒါတော့ငါသားကိုယ်ကိုယ်ရမှာလားကိုယ်တော်မှာငါတရားသားတရားငါတရားသမီးတရားသမီးပဲရမလို့သားပဲရမလို့ဟုတ်တော့ဒီနာဟောနာတိုင်းထားတယ်သားကိုသားတိုင်းထားတာဒါလေးပဲပေါ်ပါလေဟုတ်တော့အဲအဲ့ဒီနာဆိုရင်မပေါ်အောင်မခိုင်းတာပါ တယ်တော့သူ့ပုံရင်ငါဆွဲဖို့ပါဦးနော်ပါပါဘူးဗျဒီအဲ့ဒါလေးတော့အထုတ်တော့ကျေနာကြဘူးလာ